ရှင်ကိုမြတ်လေခင်စိတ်ကိုခေါ်လိုက်မခင်စိတ်ပါလားဘာတွေစဉ်းစားနေတာတော့ရှင်ဧကနာမဟုတ်မှလွဲရောခင်စိတ်အကြောင်းတွေကိုစဉ်းစားနေတယ်ထင်တယ်ဟုတ်လားဟုတ်တယ်မခင်စိတ်ခမရဟာတောသွေးတောလှနဲ့တဘာဝအလှတွေခြေမုံထားတဲ့ကြက်တွေမာလေးလို့သမင်းမျိုးမလေးလို့လှတယ်ဆိုတော့ကြောက်ပါဟောကြတယ်ကိုမြရရေဒီနေ့ခင်းစင်း အိမ်မက်တွေမက်နေတာလားများလားရှင်ဟလာခင်စိန်တော့ဒီနေ့ပျော်သွားပြီပျော်သွားပြီဟောဒါပေမဲ့မခင်စိန်မခင်စိန်ရှင်ဒါပေမဲ့ဟိုဒါပေမဲ့ဘာများလဲကုများနေအဲဒါပေမဲ့မခင်စိန်တော့ရဲ့မာယာဝင်ကဘာဆိုတာမခင်စိန်သိပါတယ်သိတယ်မလားဟုတ်ကဲ့သမင်ကိုကြားကစားကြားကိုမိုးဆိုးကတတ်မိုးဆိုးကိုတော့ကောင်ကပြန်ရမှုဒီလိုနဲ့ပဲတော့ရဲ့မာယာဝင်ကဘာမှာ ဘားကောင်တစ်လက်မုတ်ဆိုးတစ်လက်ပတ်ကြတကြရတယ်ဆိုတာကိုတော့သိတယ်ကိုမြရတယ်ဘာလို့ဆိုလိုတာလဲယင်အရှင်းပါတယ်မခင်စိန်ဂျာခင်စိန်ဆိုပြီးတော့ကတဏပြောင်းရမှာတစ္ဆာတရားကိုရံ့ငွေနဲ့ပူဇော်နေတဲ့ခမဟာတနေ့မုတ်ဆိုးဘွားကနေပြီးတော့ဘားကောင်ဖြစ်ခဲ့ရင်အမလေးပါဘူအောင်တင်ကြီးရဲ့ အဖေလူများတတိကောင်းမလားမှတ်တယ်လက်ဆက်တတ်တော့အဖေဓမ္မဆရာကြီးကြပြာဆရာကြီးကိုရှင်အဲတော်မကင်စိန်မကင်စိန်တော်ပါတော့ကျုပ်ကမီးပါနဲ့မကင်စိန်ကျုပ်ကမီးပါနဲ့ချင်းများနေကြပါခင်ဗျာနေအော်တီဗီတီဗီ၎င်းကိစ္စထိုကိစ္စပေါ့ဟုတ်လားတတ်တာဆိုတဲ့နာမနဲ့လဲအောင်ဒီဖွဲ့မှာခင်ဗျာတော်တော်အပြဲတယ် ဟုတ်လားအဲ့တော့များတယ်ဗျာဒီလိုမိမရှာလေးနဲ့ချွဲချွဲပြစ်ပြစ်လုံမနေနဲ့ဟမ်တတ်တာကပါဇက်နဲ့စကားပြောတာအင်မတန်ပြင်းတယ်နားလေလားဟုတ်ပါတယ်တတ်တာကျောက်ကငင်းငယ်ကလေးကအသေးလေးငယ်တယ်စိတ်လည်းနှုတ်တယ်ကြောက်လည်းကြောက်တတ်ပါရဲ့ခေတ္တကကျုပ်လည်းသိကြတော့လေဒီမှာအဲ့ဒီလိုအဲ့ဒီလို တမ္မဏိလူပြင်းလွန်းလို့တစ်ချက်ထိုးလိုက်ရင်ကိုဓမ္မစကြိုးသွားကြတာနားလည်လားတတ်တာထပါအောင်ကြထဆမ်းမအောင်လေထဆမ်းမအောင်ကိုတတ်တာထဆမ်းမအောင်ထဆမ်းမအောင်ဟုတ်လေဟာဘယ်နဲ့လဲမင်းထဆမ်းမမဟုတ်ပဲဟမ်လက်ဆက်တော့မင်းရှောမွေးတာတာပါပဲလားอืมကောင်းတယ်ကောင်းတယ်ကိုမြကြီးရှင်မဆုံးမရင်ကျမခါကကပတ်နဲ့ တခါတည်းယူယူရရလေးချော့လိုက်ရရင်ဒီကောင်တပတ်လောက်တော့ထနိုင်မှာမဟုတ်ဘူးရှင်သိလားမလုပ်ပါနဲ့မလုပ်ပါနဲ့တို့မလုပ်ပါနဲ့ကောင်းတယ်ကောင်းတယ်ဓာတ်တမင်းကစွာခြင်းနဲ့ကောင်ခံဖို့ကွာခံဖို့သမီးတို့အိမ်မှာနေရတာပြောရလားတို့တို့ရေအော်ပြောပါတော့ကိုကြီးဟိုသမီးကိုရော ဟို CID ဥပချစ်သမီးဆိုပြီးတော့မဟုတ်တာကလေးရေတေသူကလည်းတေခဲ့ပြီဟုတ်ကဲ့ပြီးတာတွေလည်းပြီးခဲ့ပြီပဲကိုကိုချစ်ကိုလည်းအော်အဲညလူကိုလည်းတို့တော့ကျေးဇူးတင်ပါတယ်ကွယ်ဟုတ်ကဲ့သမီးလေးကိုလည်းတို့ရဲ့သမီးချင်းလေးလို့ပဲအော် ခဏနေဦးနော်တို့ခဏခဏအော်အေးအေးဟို channel ကိုဘေးကတရောင်းစားတယောက်ဝင်လာပြီအချင်းဆုံးနေမှမသိပါဘူးဟိုတမီးပစ္စံတော့ထည့်လိုက်ရုံနဲ့နော်တို့ကွယ်သွားပါတော့သံဃာတို့သာမမပြရတယ်ပြင်ပြနမရဲ့ပင်ကိုလာတယ်ရွှေအားတော်ငယ်ငယ်သနာစိတ်နဲ့စစ်ဆမ်းပါခွဲသနာကြပါဦးခင်ဗျာသနာကြပါဦးသနာကြပါဦးရွှေဆောင်နှန်းရှင်ကြီးများလည်း ဖြစ်ကြပါစေဖြစ်ကြပါစေဖြစ်ကြပါစေစီစဉ်ဥစ္စာပေါ်ပြေဝရတယ်ဇောတိကတထေလို့ဟောဒီမာလေးတို့လူနိုင်ကန်းနိုင်ပြေးနိုင်ကြပါစေပြေးနိုင်ကြပါစေပြေးနိုင်ကြပါစေကဲကိုရွှေတထောင်းစားကြီးဇောတိကတထေတွေဘာတွေလုံးမနေနဲ့ရှင်ဘလောက်ရုပ်ဖြက်ဖြက်ကိုများတွေမှန်ကျွန်မသိတယ်ဟမ်ဘယ်ရမလဲလာထခုလိုက်ခဲ့ဒီမောင်တလို့ရှိပါတယ်ဩ ဘလို့မှရှိမနေနဲ့ကိုမရတယ်ပလိမ့်မျက်စီပဲရှင်ရုပ်ဖြတ်ထားတာလောက်တော့အပြော့ပေါ်ရှင်အပြော့ပေါ်ဒီမှာအိမ်ထဲမှာရှိမနေစောင့်နေတယ်လာလိုက်ခဲ့အိုးဒီလွယ်အိတ်စိတ်တွေခွက်ဆုပ်တွေရတယ်ထားခဲ့စမ်းပါရှင်ရှုပ်လိုက်တာဟာဘယ်ဖြစ်မလဲဗျဟမ်ဒီလွယ်တော့ယူခဲ့ပြစီ လေးကိုတရိယာလွန်းလို့ဒီမှာရှိတဲ့ကြားလို့အဲ့ဒါသားစွန်စားပြီးလာတာမမေရဲ့မမေဒီကောင်းတယ်နော်မမေကောင်းပါလေပါရင်မမေဒီကောင်းပါလေရောက်ကိုများတယ်အော်ဒီပူပူလေးတောင်းလိုက်အောင်နော်ဟေးတေးကြရလားကိုကိုစိအာတေးကြပါလေဆရာကျွန်တော်နောက်ဘက်ကတေးချာချောင်းကျင်နေတာပါဆရာတိုင်တိုင်မှာသူ့အမေနဲ့စကားပြောနေတာ ညတင်မှာညတင်အစ်စ်ပါဆရာရဲ့ကဲမောင်ထွန်းဝေရှင်းသမျှပလိတွေကပေါ်တယ်ဟုတ်ကဲ့ငါအိမ်ကိုလဲနဲ့အပြစ်ဆုံးနဲ့သွားဝိုင်းကြတာဟေးအောင်တော်လေဟုတ်ကဲ့ခင်ဗျာဒီမှာဟိုကောင်ညတင်ရောက်နေကြားတယ်ဒီကောင်မလွတ်စေနဲ့သဘောပေါက်တယ်မလားမောင်ထွန်းမှန်ပါ duty is duty ပါ Thank you. လိုက်ပါလားအဲ့ဒီဒုက္ခပဲမိသားဒုက္ခပဲအယူဝိုင်းနေရတယ်ငါဒီမှာရှိတယ်ဆိုတော့ဒီလိုဘယ်လိုပြောသလဲဒုက္ခပါပဲတာဒါမင်းရဲ့ညံနေညံနေတူပြရဟမ်မသိဘူးမသိဘူးတော့ရုံပါတယ်မိမပါဘာမှမသိဘူးတာရရေတာကိစ္စကဘာမှမသိရပါဘူးတာပြေလောင်းပြေပါတာရအဲ့ဒီနောက်ပေါက်ကမြင်မြန်စင်းတာစင်းလေတာကျုပ်နားလဲပြီဟမ်ခင်ဗျားကကျုပ်နဲ့ကျုပ်အမေကိုတက်ချက်လုပ်ပြီးတော့ထောင်ဖမ်းနေဟမ် သားတော့လေသားညတင်ကိုဒါမျိုးလုပ်လို့ဖေရမယ်သားရေအမေလေးဒုက္ခရောက်တော့မှာအမေကျွန်တော်သွားအောင်မယ်ကျွန်တော်ပြန်လာမယ်မေကျွန်တော်ပြန်လာမယ်ကျွန်တော်ပြန်လဲပါနဲ့ကိုရရေသားလေးဒီအနည်းကင်းပါစေအိုးကိုမြတယ်ကိုမြတယ်သူသူငါ့ကိုအသက်အထင်လေးသွားရှာပြီဘယ်လိုလုပ်ပြီးရှင်းပြရမှာလဲကိုမြရေ တာလည်းကိုကိုချစ်ရဲ့အစကတော့မြတ်သားလေးကိုမိလာရင်တော့မှကိုကိုချစ်တာဝန်ယူပါရဲဆိုဟင်အခုတော့သူ့အမေကိုတွေ့ချင်လို့စုံစုံစားစားလာရှာတဲ့မြတ်ရဲ့သားလေးကိုကိုကိုချစ်တို့ကပလိညံနဲ့ဝိုင်းပန်းကြရဲဆိုဟင်ခစ်လိုက်တာမြတ်ရဲ့ကိုကိုချစ်ကိုမြတ်ဆိုရင်မြတ်အမြဲတမ်းပဲအပြစ်တင်နေနေတာပဲ ဘောင်တင်သားဆိုတာကလွဲလို့ဘာပြစ်ကြီးငယ်မှမရှိတဲ့မြသားကိုဖမ်းလို့ကိုကိုချစ်ကဘယ်လောက်ကြီးကျယ်တဲ့ယာဓုတွေတိုးမှမို့လဲမြဟင်နေစမ်းမအောင်မြရှင်ကိုကိုချစ်ဟာအလုတ်ဝတရားကလွဲလို့ညတို့အပေါ်မှာဟိုတုန်းကရောခုရောဘာမှမတရားတာမလုပ်ခဲ့ပါပဲနဲ့ဘာဖြစ်လို့များဒီလောက်တောင်ကိုကိုချစ်အပေါ်မှာအညူကြီးဖြစ်နေရတာလဲမြရဲ့ကိုအောင်တင်မယားမဟုတ်ဆုံးမတယောက်ဆိုပြီးတော့ကိုကိုချစ်အိမ်ပေါ်မှာအလေရောက်နေတော့ ညောက်ဘာတွေစကနာထိုးအောင်လို့လဲကိုကိုချစ်ဟင်อืมကိုကိုချစ်တခုပဲသိကြမှာလေညပါမြလေးညနဲ့ကိုကိုချစ်လက်ထပ်ဖို့အစီအစဉ်တွေလုပ်ပြီးပြီဆိုတာညလည်းတီလာနဲ့အော်တော်တော်ကိုကိုချစ်တော်အဲ့ဒီတုန်းကကိုကိုချစ်နေမကောင်းဘူးဆိုတဲ့တန်ကြိုးစာရလို့ကမန်ကလေးမြလိုက်လိုက်လေဒီရောက်မှအကိုကြီးကပြည့်ရည်နဲ့လက်ခွန်မှန်းသိရပြီညဘဝပြောင်းလဲခဲ့ရတာပါအော် ပြောင်းလဲပုံကလည်းမြန်သားကလားမြရဲ့ရှင်တစ္ဆာပြုခဲ့ကြတဲ့တီရွှေဆန်တော်ဘုရားကြီးကိုမှအာမနာဒီလိုအရှိကောင်းလို့ရဲမင်းကြီးဖြစ်လာတာလားကိုကိုချစ်ဟင်ပြောစမအောင်မြဟာကိုကိုချစ်အပေါ်တစ္ဆာမပြတ်ခဲ့ဘူးအဲ့ဒီတုန်းကအစိတ်ပလင်းနဲ့တနတ်ကိုရှေ့မှာချပြီဩသူ့ကိုမှမယူရင်အဲ့ဒီပစ္စည်းတွေနဲ့သူ့ကိုသူအဆုံးစီရင်မယ်လို့ အကိုကြီးကအချက်ကင်နေတယ်နာမည်ကျော်လူစိုးကြီးဘိုးအောင်တင်ကလည်းဘယ်ဆိုးလို့နော်မိမတယောက်ကိုကိုယ့်ပဲပါအောင်ပြက်စက်မင်းသားအိုင်တင်တွေနဲ့ဒီလိုပြည့်ရဆင်ခဲ့တာကိုကြာလဲကြာတဲ့လူပဲဒီမှာကိုကိုချစ်ကွယ်လွန်သွားတဲ့လူတယောက်အကြောင်းကိုမကောင်းမပြောပါနဲ့ကိုကိုချစ်ရေဒီလိုတာပြောကြစမ်းဆိုရင်လေ တားလေးမောင်မြတွေမွေးကန်နေဆဲဆဲမှာကိုကိုချစ်တို့အတင်းလာဝိုင်းခံပြီးအကိုကြီးကိုထောင်ချလိုက်တော့မိမိကလည်းပြင်မှာနှလုံးညိုကန်နဲ့ဆုံးအကိုစီကလေရလေထောင်လေးရောက်နေတဲ့အချိန်နေစီလာစီနေအငါအပြက်ဖြစ်နေတဲ့ဟောဒီအမြရဲ့ဘဝကို ကိုကိုချစ်တစ်ချက်ကလေးမှပြန်လဲမကြည့်ခဲ့ဘူးမလားဟင်မြအပေါ်မှာကိုကိုချစ်နင်းနင်းကားကတကယ်ချစ်ရုံမှန်ရင်လေဟဲ့ဘာနဲ့ဟာလေလောက်ကွာအနည်းနဲ့ဆယ်လောက်ကကိစ္စတွေကိုပြန်ပြောနေလို့ဘာအကြောင်းခုမှလည်းလုံးမလေးရဲ့အော်ဦးပေါ်လူတော်ဖျားကပြန်လာပြီဟဲ့ဘယ်နဲ့လဲဖျားဝအောင်ဖူးခဲ့ရလားဗျဟာဝအောင်တော့ဖိုးရပါတယ်ဟာကောင်ရဖျားတဆူတဆူဥချတာတဲ့ဒုက္ခချစ်တယ်ကောကွာဦး ဘာဖြစ်လို့လုံးပေါ်ပြီရွှေတကုံဖော်ရရွှေတကုံဖော်ရနဲ့နာမည်ကြည့်တယ်လို့ဖော်ရကျိုးဖော်ရရနေအနကောင်မတဲ့တယ်လေရောကောင်မကြည့်ကြည့်တယ်ရောရှုံတွဲတွေကတဲ့ပေါ်တကုကွာကိုများတယ်ညာနောက်ကိုဒီလိုအတင့်ရဲပြီးဒီအလုပ်မျိုးတွေကိုမလုပ်ဖို့ခင်းစင်တောင်းမှမရစေ ကျုပ်အမေကိုကျုပ်တွေ့ကျင်တယ်ဗျာဘယ်လိုလုပ်မလဲရှင်လောကမှာတွေ့တဲ့ဆာဆိုလို့ဒီအမေတယောက်ပဲရှိတယ်မလားအေးငါကလည်းဒီတိုင်းပဲဖြစ်စေချင်တယ်မြတ်တယ်ဘာဖြစ်လို့လဲဆိုတော့ဟောဒီတို့ဌာနချုပ်မှာမင်းတွေ့တာကျင်နိုင်တွေ့တာကွင်းမပေးနိုင်ဘူးကွာနားလေတာဟဲ့ဒီမှာတတ်တာပါလေနင်ဒီအချိုးတွေခဏခဏချိုးနေတာကိုငါသိမခံနိုင်တော့ဘူး ပြီးတော့နင့်ကိုငါစရင်ကထုတ်ပြရလိမ့်မယ်ကဲရော့နင့်ကိုငါတနတ်နှစ်လက်ကင်ခွင့်ပေးတယ်ငါကတော့တလက်ပဲကင်မယ်ဒါပဲကဲလာလေသူ့ကိုမပတ်လိုက်တယ်ဟဲ့လားဟုတ်ကဲ့ဖျားရှုပ်နေတာလို့ရှင်းပြတာ လာပါကိုမြရီဟိုဘက်တတိယဇောင်းနာမောင်မှာအေးအေးစီးသွားစကားပြောအောင်လာမဖြစ်နိုင်ဘူးမခင်စေမဖြစ်နိုင်ဘူးဘယ်နည်းနဲ့မှမဖြစ်နိုင်ဘာဖြစ်လို့လဲကိုမြရီကျုပ်ကဘုံနဲ့တာဖြစ်တာနဲ့လူတွေကိုပွဲစိတ်ကလေးတွေကိုလိုက်ပြီးတဖောက်ဖောက်တတ်နေရမှာလေလားဟမ် အချင်းချင်းခေါင်းမုတ်ဖြတ်လူတတ်ဆိုင်မှဘိုဖြစ်ဆိုတဲ့ခမရတို့လောကမှာဘိုတကအပြင်တရဖူဆောင်းဖို့ကျုပ်ကတနပ်ပစ်လေ့ကျင့်ထားတာတော့မဟုတ်ဘူးနော်ဒီမဲ့မကင်စလူဇိုးသားလူဇိုးပဲဖြစ်ရမယ်ဆိုတဲ့အစွဲနဲ့လူတွေကလက်ညှိုးငေါငေါထိုးတာကိုခန့်နေရတဲ့ဘဝမှာတော်တော်တော်ကူများနေသိရှိဖို့ကောင်းလာပြီကျမရှင်ကိုကဲခဲ့တာတွေဟာအလကားပဲ အလကားပဲဒီအတွက်ကျေးဇူးတင်ပါတယ်ဒီအတွက်ကျေးဇူးအများကြီးတင်တယ်ဒါပေမဲ့ဒီအတွက်ကြောင့်ပဲကျုပ်ဘွားဟာတရားခံပြီးဝန်ရမ်းပြီးတယောက်လိုအမေနဲ့လဲကွဲအိုးကိုမရလေကျမမယောက်ျားတွေမေမောတွေ့တာချင်းစရာကောင်းလာတယ်အလှအပါရင်မရှိဘူးလားယင်ပြောစမ်းပါကျမမရှိတဲ့စုဆောင်ထားတဲ့ယရနာတွေကိုရော ကျမတကူလုံးကိုရောပူပေးထားရင်နေတော့အိုးကျမရှင်းရှင်းလေးပြောမယ်ကိုများလေးဒီမှာရှင်ဒီမှာနေရမယ်ရှင်ကျမနဲ့လက်ထပ်ရမယ်ရှင်ဘယ်ကူမှမတော်ရဘူးရှင်ထွက်သွားရင်လေရှင်ကျမကိုယ်တိုင်လိုက်တမယ်လိုက်တမယ်မှတ်ထားကျမကိုယ်တိုင်တက်ပြမယ် ကိုကိုကိုမြရဲကျမမတော်ရဲကိုမြရဲရေကျမစိတ်ကိုကျမမနေမဖြစ်သွားတယ်ကျမလေးရှင်အော်ရှင်နဲ့ပတ်သက်လိုက်ကျမဟာယူတူနေမိမတယောက်လိုပဲကျမရှင်ကိုရှင်ကို အိုးကိုကြီးကျမမိမသားတယောက်ပါဝင်နေပါတယ်မခင်စိန်ဝင်နေပါတယ်ဝင်နေပါတယ်ကျွန်တော်မခင်စိန်ကိုတနာလဲတနာပါတယ်လေကိုချင်းလဲစာမိပါတယ်ကျွန်တော်ကတော့စဉ်းစားဖို့အချိန်နည်းနည်းပေးပါဦးနော် အော်ကိုမြရီจิตတင်မလေးလူလူတကာရဲ့ဝိညာဉ်ကိုကုတ်ချစ်ဖဲ့ချွေးခဲ့တဲ့ခင်စိတွေးညီနှံလူနေတဲ့တနတ်အလောင်းနှုတ်ခမ်းနဲ့စုံနှမ်းပြီးအိမ်မင်းနဲ့မဟာမိတ်ပြုနေတဲ့ခင်စိမကြားဟစ်ဆိုရင်ဘယ်ကြမှာကြောင်လောက်မထင်နဲ့ ခင်စိတ်ရှင်ရှင်ကြမအော်ကိုမြလည်းကြမတတိရိုင်းမလေးဘွားကကျောင်းမလေးလိုအသေးငွေရအသေးငွေရရင်ခုန်ငွေရတဲ့မိမတွေကမိမဖြစ်နေပါဦးလား တယ်သူမျက်လုံးထဲမှာသူများကိုဖမ်းယူချူထားတယ်အင်းအားရှိတယ်ခင်စင်တော့သမီးမျက်ရည်ကြုံလက်ပဲနဲ့ကြာရည်မလေးဖြစ်နေပြီဆိုတော့အိုးရှင်ရှင်ပြည့်တာနဲ့မတိကျိုးခြင်းပြုတ်နေတာ ချစ်စိတ်နဲ့ခံရခဲ့ရတဲ့ကိုမြမြင် ကိုကြီးပဲဟဲ့ကိုမြတွေကိုသူတို့လာဖမ်းတာခင်ဗျားတို့တော်တော်လိုက်တယ်လူတွေဗျာမုံမြတွေကိုခင်ဗျားတို့ပဲဘကိုးကိုဖမ်းသွားကြတာမို့လားဟုတ်ပြီမလဲတော့နောက်တစ်ခါဖမ်းဖို့နောက်ထပ်မြတွေတယောက်ရှာပေးရအောင်မြတွေအမွာဘူးရှိတယ်လေခင်ဗျားတို့ပြောပြောလေကဲဟုတ်ပြီအဲတိတ်ဦးကြောင်ကြောင်လုံးမနေနဲ့ခဘကိုးကဆေးရုံမှာဒီဇိုးခိုင်းတစ်ခုကမြတွေကိုလာခေါ်ထုတ်သွားတာအခုဒီအိမ်ရောက်နေတယ်မို့လားဟဲ့ယာကြီးဒီကိစ္စကြုတ်ကူမှသိရတာလားဗျာမလိန်နဲ့တော့ဒီလိုဆိုကြုတ်တောင်သူ့တွေ့ရင်သိတယ်ဗျာဟာ သူ့မိခင်ဗျာဗျာစိတ်ဘူးလို့ဥပေါ်လုံးနဲ့အဖော်လုပ်ပြီးပလိတ်မင်းကြီးဥပတ်ရှိအိမ်လိုက်သွားတာကြောက်ဒီမှာအိမ်သားလုံးနေရတာဗျကောင်းပြီလေအေးပလိတ်တရားလုံးအိမ်မော်တက်ကြလားဟုတ်ကဲ့အိမ်မော်ကနိုင်ကြဟုတ်ကဲ့ရွာထဲကတကြီးတော့ပြတ်သွားခေါ်လာဟုတ်ကဲ့ဒီမှာဘိုးကြီးဟာအဖိုးကြီးဟုတ်တယ်လေအော်အသက်40ကျော်ပဲရှိပါသေးတယ်မုံရင်အိမ်တော်လည်းမရှိသေးပါဘူးဘယ်ကလာဘိုးကြီးရမှာလဲဓမ္မဓမ္မဓမ္မအဲခန်းမှာချိတ်ထားတဲ့ဓာတ်ပုံတွေကလူစိုးကြီးဘူအောင်တင်ရဲ့လက်ယုံတပည့်ကြီးဒုက္ခဆိုတာကြုတ်ဗျဟမ် ဒုက္ခဘသူလဲဒုက္ခဘသူလဲလို့မေးတယ်မိမဆုံးမဖာမဆုံးမသားတွေမေးရင်ပြောလိုက်သမ်းပါဒုက္ခကြုံပဲဟိုအောင်တင့်တပည့်ပြီခမရကလည်းအလားကြီးပဲဗျာဟာဘိုးအောင်နဲ့အတူတူထောင်ကြပြီလေဆံလုံးကျွတ်သားလို့ဝါနာကြည့်ပါလားကဲဥဒုက္ခမဖြစ်လဲ ကျုပ်တို့ဒီမှာတညလုံးနားမယ်နားတော့အခုလောလောဆယ်ကော်ဖီပူပူလေးများထုံးစာမရှိဘူးခင်ဗျာဗျာခင်ဗျားတို့ဟိုတစ်ခေါက်လာတော့ကဆရာတော်ကကော်ဖီလေးပါလေးဖြော်ပါအောင်ဆိုတော့ထုံးစာမရှိဘူးဆိုဗျာအိုးဒါဖြင့်ရင်တို့တို့တော့ကြို့ဗျာအိုးသတိကြတော့ခင်ဗျာဒီမှာမကစီရှင်းခင်ဗျားဓမ္မလေးခဲ့ဟုတ်ကဲ့နော်ခင်ဗျားလူစုစိတ်လောက်ပြောထားပါကျုပ်အိမ်ထဲမှာတစုံတစ်ခုဖြည့်ရင်အချက်ပေးလိုက်မယ်ဟုတ်ကဲ့ဒီမှာရှိတဲ့ကောင်တွေအားလုံးကိုခင်ဗျားဖြုတ်ပြလိုက် ဟုတ်ကဲ့နော်နားလည်တယ်နော်နားလည်ပါကျုပ်ဘာမှမဖြစ်ရင်တော့ပလိဖက်ကအသက်တစ်ချောင်းမှသူကတော့တက်ခွင့်မပေးနိုင်ဘူးကျုပ်မှ6လုံးပြင်းလည်းပါတယ်ဒီကောင်တွေတကြီးကိုမဲပြီးစစ်နေတော့မှကျုပ်နောက်ဖက်ကတက်ဟုတ်ပြီနော်အဲ့တော့သတိဝိရိယနဲ့သာနေခဲ့ပြီတော့စစ်ချဘယ်လိုလဲတကြီးရဲ့ပြောကျုံမင်းနေတာခမရတခုမှမဖြေနိုင်ပါလားဟမ်ခမရ အင်းဒီအတိုင်းဆိုတကြီးမှာတာဝန်နေရှိနေပြီနော်ဟုတ်ဟုတ်ပါဒီနေမြေမှာကြာခင်စိန်ဆိုတာကလည်းအတောင်ညာဆုံးဘာဘုံညာဘုံဆိုတဲ့ဓမြတွေကလည်းလူနဲ့တိတကြီးဘာမှမသိဘူးဆိုတော့အစိုးရကပေးထားတဲ့နှလုံးမျိုးကိုပြန်သိမ့်ပြီးတော့တကြီးယာတုကထုတ်ချလိုက်ရမထင်နဲ့ဟမ်ပြောရော်စုံအုံမျိုးကိုကျွန်တော်မျိုးမလင်ဝင်ကြောင်းပါဗျာမောင်မြရယ်ဆိုရဲသူငယ် ဒီနယ်ကိုပြန်ရောက်မလာတော့သိကြပါလေမောင်မြရင်တကယ်ရောက်လာလို့ကတော့ကျွန်တော်မျိုးရဲ့နှလုံးမျိုးစာမိရောမှာအသေးကြပါရစို့အမေကျွန်တော်မျိုးကြီးကနှလုံးကြီးတိတဲ့နေရာမှာပလုံလက်တဲ့လဲဆိုရင်မလောက်နဲ့အောင်ရရဆမ်းမအောင်ရဆမ်းမဟမ်နှလုံးသူတဲ့တယ်ဆိုတော့တကြီးမင်းဟမ်တစ်ဆိတ်လောက်နောက်ကိုဆုတ်ခဲ့ပါဟုတ်နောက်ပြန်ဆုတ်ခဲ့ပါနောက်လာသမ်းမနောက်ပြန်ဆုတ်ခဲ့ပါဓမ္မလာသမ်းမလို့တုံးနေဟုတ်ကဲ့ဟုတ်ကဲ့ဟမ်ဟုတ်ကဲ့ဟောဒီဘက်ကမိတ်ဆွေအောင်ချင်းရစုံမင်း တစ်ချက်ကလေးလှက်မကြည့်နဲ့နော်လှက်ကြည့်တော့ကျုပ်ကမစောထက်လိုက်မှာကျုပ်ကခံထားရတဲ့လူဆိုတော့ခင်ဗျားတို့ကျုပ်ကတော့မညာဘူးနော်ညာလိုက်မယ်လို့တော့ကျုပ်ကမထင်နဲ့ကျုပ်ရိုက်ရွာမှာကျုပ်အိမ်မှာဒီလိုလုပ်လို့ပဲရမယ်ကျုပ်အိမ်ကိုဘယ်ပေါက်ကဝင်ရတယ်ဆိုကျုပ်ကလွယ်လို့ဘယ်မှမသိနိုင်ဘူးရှစ်ဖို့ကောင်းလိုက်တော့မရှစ်ပါနဲ့မရှစ်ပါနဲ့ဦးတုံးမရှစ်ပါနဲ့ကျုပ်ဖေးလက်ထက်ကလေးကခင်ဗျားတို့ဒလိုကြီးပဲခန်းလာတာဘယ်နှခါရှိပြီဟမ် ပြောစမ်းမအောင်ဘယ်နှခါရှိပြီကဲနှလုံးသွင်းကြီးရောလက်နဲ့တွေအားလုံးကိုသိလိုက်ပါဟုတ်ဟုတ်ဟုတ်ကပြောတာလောက်ပါပြောတာကိုသိစမ်းမဟုတ်ဟုတ်ကြော်ရတယ်ဟုတ်ဟုတ်တိုက်ကိုကိုကိုကြည့်ထက်လိုက်မယ်ဘာမှမလုပ်ရခင်ဗျဟမ်ဟမ်ဟောပြောလိုက်အောင်မယ်ခင်ဗျဟောဒီအိမ်ပတ်ဝန်းကျင်မှာလက်နဲ့အပြည့်စုံတဲ့လူ90တဲ့မင်းနဲ့ရှိနေပါတယ်နော်ကျုပ်တို့အားလုံးခင်ဗျားတို့ကိုဝိုင်းထားတယ်အဲ့တော့ plate တွေအားလုံးအင်းရှိကစေကားမှာ သွားပြီးတော့ dance ပြီးနေကြပါဦးထွန်းဝေတက်တက်သားသားနေနိုင်ပါပြီခင်ဗျာတမင်ကိုလူပါတော့ကျုပ်ကတော့ခင်ဗျာရေးတက်တဲ့လုံမနေမသေးရဲဘူးအောင်းမင်းလေအခုပြတ်တတ်ချင်းပြတ်တတ်လိုက်အေးလေခုတော့လည်းတားရမှာမလားတတ်မှဖြစ်တော့မှာကိုကဲဟိုကနိုင်အောင်ကလိုက်စမ်းပါခါထောက်ပြီးသေမလားလက်ပိုက်ပြီးသေမလားကြက်ရကြွေးပါဟမ်ဟေးဒီမဲ့ ချောက်လုံးမြက်ပြရသိမကောင်းဘူးကွာရတာသိမရှိဘူးငါ stamp ပေးစမ်းကွာ stamp ကြည်စားအများကြီးထွက်တယ်အဲ့ဒါပူရတာရှိတယ်ပေးကဲဦးထုံးဝေး secret တောင်းမလား coffee လေးပါလေးတော့တောင်းမလားဘာဆူတောင်းမလဲဟိုးတမလာတက်ကိုလူကြိုက်ပြီကြိုက်ပြီအဲ့ဒီစိတ်ဓာတ်မျိုးတော့ယောက်ကကြိုက်တယ်ခင်ဗျားဟာဗမာပြည်မှာမွေးတယ်ဗမာတယောက်ဖြစ်တယ်ဗမာပလက်အရာရှိတယောက်လည်းဖြစ်တယ် ဒါပေမဲ့လွတ်လပ်ရေးရမယ်ဆိုတာကိုခင်ဗျာမယုံကြည်ဘူးဟမ်ထားတော့လေထားလိုက်ပါနာကိုမျက်နှာဖြူအစိုးရမကောင်းကြောင်းကိုပြောရင်ခင်ဗျာမျက်နှာပြက်ခင်ဗျာဆက်ဆက်နာတယ်မျက်နှာဖြူအစိုးရရဲ့ဖဏအောင်မှာပဲတခင်ကြီးမှားပါတယ်ဖျားထူးပြီးတော့ကပျော်မွေ့ခြင်းတဲ့လူဆိုတော့ဟမ်ခင်ဗျားတော့နည်းနည်းဖာကုံပြောမှာပေါ့ဗျာကဲရော Oh. ဘယ်နဲ့လဲရစုံမယ်အတော်ကြောက်သွားသလားခမ ्या ကောင်းလေးကိုကြည်စံနဲ့ပကြီးဆွဲပြီးတော့ဖော်ကြည့်တာပါဇမင်းမိုးတမင်းမမကျွတ်เสียရပါဘူးတေချာမှတ်ထားပါဦးထုံးရကျို့အဖေဘူအောင်တင်ဟာလူဆိုးဆိုပေမဲ့လူသားမှမဟုတ်ပါဘူးဟဲ့ကျို့ဟာလည်းဘူအောင်တင်ရဲ့သားဆိုပေမဲ့ဓမြမဟုတ်ပါဘူးသဘုံလည်းမဟုတ်ပါဘူးလူလည်းမသားဘူးပါဘူးအေး မြတ်ရင်ဘာကောင်ဆိုတာတော့အကြောင်းသိအောင်လို့ကျုပ်ကလာပြီးခင်ဗျားတို့နှုတ်ဆက်တာပါကျုပ်အမေဒီမှာရှိတယ်ဖတ်လို့ကျုပ်ဒီပြန်လာပြီးကြည့်တာဒါပေမဲ့ကျုပ်အမေကသူ့ဘက်ခြေပြီးမှရှိတယ်ဆိုတော့ဒီပေါ်လေကျောင်းနဲ့ပတ်သက်ပြီးကျုပ်အမေကိုခင်ဗျားဒုက္ခပေးမယ်ဆိုရင်ပြစ်စမယ်အကုန်လုံးအကုန်လုံးကိုပြစ်စမယ်ဒါရယ်ကဲဥတုကအမေပြန်လာတဲ့ဒီဒီငိုတစ်စိလောက်စောင့်ရှောက်ပေးပါကောင်းပါငိုမြတ်တယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကဲကျုပ်သွားမယ် ဘယ်သူမှမလုံနဲ့နော်ကျုပ်ဒီအိမ်ကအပြင်ကိုမရောက်မချင်းရည်ရရမလုံနဲ့ဟမ်အကုန်ဒုက္ခရောက်သွားမယ်ဟေးဒီစမ်းမဟိုပလေးစုပ်ဘာလုပ်တာတို့မြင်အာဒီလိုညံနေတော့မရဘူးငါလူနော်ဓမ္မသနာတွေကိုလက်ဖြားနဲ့မတော့ပါနဲ့မကင်ပါနဲ့လှဲ့မကြည့်ပါနဲ့နော်လှဲ့ကြည့်တတ်ပြင်မယ်အကုန်လုံးဒါပဲ တဲ့နည်းနည်းယူပြီးလိုက်ကြလိုက်လိုက်ကြည့်ကြပါလားညံ့ညံ့ယူကြလေကွာဟဲ့ဒီကောင်တော့ကိုကြီးကြီးမင်းလိုက်အကြီးခင်ဗျာဘာလုပ်နေတာလဲအကြီးနေမှာဟိုဟိုကျုပ်နှလုံးမျိုးအိမ်မှာကြွရက်ခဲလို့ရသမင်းဟိုကျုပ်ကျုပ်နှလုံးမျိုးလေအခုအဲ့ဒါပြေးယူပြီးကျုပ်နှလုံးမျိုးယူလိုက်ဟိုကြီးလေဗျာအောင်းမလေးတကြီးမင်းဒီလောက်တော့အေးကြီးပြည့်စရာရှိလေခင်ဗျာနှလုံးမျိုးကြီးပြည့်ယူမနေပါနဲ့တော့ဗျာကျွန်တော်မှရှိတဲ့နှလုံးမျိုးပဲယူသွားသမှာနှလုံးမျိုးကြီးယူပါကြားခင်စိန်အဖွင့်လေ ပူးပေါင်းနေပြီဆိုတာထင်ရှားပါတယ်မင်းကြီးထင်ရှားဖြစ်နိုင်မှာမလားမောင်ထွန်းဝေရေခင်ဗျာတရော့သားလေးဟာလူဆိုးဓမြတွေနဲ့အိုးဘယ်နည်းနဲ့မှပူပူကက်ကက်နေမဲ့ကလေးမဟုတ်ပါဘူးကွယ်ဟုတ်တယ်မြရဲ့ရှင်ပကူးဆင်းကခေါ်ထုတ်သွားတော့ကလည်းခေါင်းဆောင်ကမိမလို့မျက်မြင်သက်တည်းကပြောတာညာလဲတင်းသားတွေမှာဖတ်လိုက်ရတယ်မဟုတ်လားလို့ဟုတ်တယ်ဟုတ်ပါခက်ပါလားတော်တော်ရဲ့ကျွန်တော်တို့ကခံရတဲ့လူတွေပါတော်တော်ကိုလိန်ပြောပါလားဗျာ အေးအေးကွယ်ခံလာရတယ်ဆိုတော့ဘာရေးလဲကွယ်ပလိပဲကွယ်ကုံမငယ်ပါဘူးကွယ်အဲမောင်မြတဲ့ကတော့သူ့အဖေလိုယောက်ျားလည်းပေးကြတော့ကွယ်တနက်ပြည်လည်းအမတန်လက်ရောက်နေဟုတ်တယ်ဟုတ်တယ်အဲတစ္ဆာလည်းအမတန်ရှိတာပဲကွယ်ပြောမဟုတ်တာမတရားတော့မလို့ပဲလူတကယ်မတတ်တဲ့လူငယ်မလို့မင်းတို့ကိုခုလိုကြောကြောမပြန်လှည့်လိုက်တာပေါ့ကွာနှုတ်မဆိုရွာတော့ဝင်တန်းစီပြီးတခါတနာတချို့နေရမှာပေါ့ကွာအကောင်ရ ပြီမြရှင်ပြင်းနေပြီလားမြရဲ့မပြင်းပါဘူးကိုကိုချစ်ရဲ့သားလေးတယောက်တည်းတော်ထဲမှာလူစိုးသူစိုးတွေနဲ့ပေါင်းပြီးကဲပါမြရဲ့စိတ်ညစ်စရာတွေတွေးမနေစမ်းပါနဲ့ကိုကိုချစ်အိမ်မှာနေလို့ပျော်ပျော်နေစမ်းပါကွယ်မြပြောပါတယ်ကိုကိုချစ်အစစအရာရာသဘောထားကြီးကြီးနဲ့စောင့်ရှောက်နေတဲ့ဟော်ဒီကိုကိုချစ်ကိုတော်မြတော်ဟင်ကျေးဇူးစကားတွေပါပြောနေရမယ်လူကြတယ်အိုးကိုကိုချစ်ဖို့ကတော့ တက်တက်လုံးစောင့်ရှောက်ဖို့တောင်ဆုံးဖြတ်ပြီးပြီမြတ်ရှင်အိုးကိုကိုချစ်ကလေတမိကလာနဲ့တော်ကြအမလေးကြားတော့မှဖြင့်အိုး Judy is Judy ပဲမြတ်အဲ့ဒီ Judy is Judy ဆိုရဲလေးလုံးကြီးတွေနဲ့သူကြိုင်ရင်ဖြစ်ခဲ့တာမမှတ်သေးဘူးထင်တယ် စမ်းမအောင်ဥပေါ်လူရဟဲ့ဘာများတော့ဟာကောင်ဘိုးအောင်နေဟာဘာဖြစ်လို့လူဆိုးဖြစ်ခဲ့ရတာလဲဗျဟဲ့ဒီလိုပါမင်းပြောတဲ့စကားထဲမှာမင်းအဖေဘိုးအောင်နေလို့မရင်ကျေးဘူးမရင်ကျေးဘူးဆိုတဲ့စကားကိုခဏခဏကြားမိလို့ပါဟဲ့ဟုတ်ဟုတ်ကဲ့ပြောပါမင်းတို့ပလေတွေကပလေရောဟာတဲ့ကြောက်စရာကောင်းတော့ဟိုတို့ဆရာကြီးကလည်းလူပဲကွာဟုတ်ကဲ့ခါနေပါမလဲမတရားလို့တော့လဲပြန်နှံတော့ပါဟုတ်ကွာကျွန်တော်တို့ပလေဟုတ်ကဲ့ ဟိုဟိုတုန်းကပလိတွေကိုပြောတာပါဟာကောင်ရကျွန်တော်တို့မင်းကြီးနဲ့ဒေါ်မြတ်မြဝင်းနဲ့လက်ထက်မင်းမသိရနဲ့အဲဘာဖြစ်လို့ဘုံနေကလူယူโอ้โหတို့ဆရာကြီးမှာအသည်းနှလုံးနဲ့ပဲကွာဟာခေါ်ရအဲမင်းကိစ္စကပါရှိလဲကွာမင်းတို့ကိစ္စက duty duty ပဲခေါ်ရဟာကွာ သစ္စာမနိုင်ငဲခိုင်းငဲ့ပြီမေတ္တာမူလာဆိုအဲတမိအမာတော့မျက်နှာထပ်ပူပဲဟိုးဘာပဲဖြစ်ဖြစ်ဒီကိစ္စကကိုကြီးကိုယ်ကနှလုံးသားကိစ္စဆိုတော့ဒီတခါ duty duty လို့အပြတ်လုံးမှာအပြတ်လုံးမှာဟိုအဲ့ဒီ duty နဲ့ပတ်သက်ပြီးကျွန်တော်မျိုးကြီးဘယ်လို duty ဒီဟာငါ duty duty ကွာ တဲ့တကြီးရွာကဘာကြောင်းထုလို့လဲဧည့်သည်တွေပါလာလို့ပါမခင်စိစခန်းအပြင်ကကင်းထဲမှာထားပစ်ခဲ့တယ်ဟင်ဘသူတွေလဲဘာကိစ္စလဲတရုတ်မျိုးသားတယောက်နဲ့တရုတ်မျိုးသီးနှစ်ယောက်ပဲမခင်စိဟင်ဘင်းတော်တော်များများနဲ့အစိုးရခွင့်မပြုတဲ့ကုန်ပစ္စည်းတွေတော်တော်များများကိုလော်လီကာသုံးစင်းစာလောက်ပကုတ်ကြော်ပြီးတွေ့ကျင်တယ်တဲ့အဲ့ဒီရောအဲ့ဒီတော့ဘယ်လူစိုးခိုင်းကမှဓမြခိုင်းကမှမတားစီနိုင်အောင်မိုက်ကြီးတွေမခွဲရအောင်စောင့်ရှောက်ပေးဖို့ အပေးယူလာလောက်တာဆိုပဲခေါ်ခဲ့သမောင်ဒီကိုဟုတ်ကဲ့ဟုတ်ကဲ့မင်းဘောင်ခင်ဗျားတို့ကဘဲကတော့အာဝါလိုကဟိုဝါဝါဝါကဗမာပြည်ပေါ့အမျိုးသားပါအဲဟော်လီကအမျိုးသမီးနှစ်ယောက်ကတော့ပြည်ကြီးသူစစ်စစ်တွေပါဝါလိုရဲ့လော်လီကာစုံတင်ပြည်ကူရဲ့ဟိုဘက်တတ်မှတ်ထားတဲ့နယ်နိမိတ်တိရောက်အောင်တာဝန်ယူပေးဖို့ပါပဲအဲအီဆိုရပိုင်လဲအတွင်းကတော့လွန်ပြောက်ဖို့ကတော့ဝါလိုပါတော့ဝါလိုတာဝန်ယူပါမယ်အေးလေရှင့်အမျိုးသမီးတွေကိုလည်း နားလည်အောင်ပြောပြလိုက်ပေါ့ဒီအလုပ်ကိုလက်ခံဖို့အတွက်ဆရန်တဝက်တော့အခုချက်ချင်းပေးရမယ်နော်他接受了你的工作，可是先要给一半的定钱，你同意吗？他的话能相信吗？你放心吧，听说家庭先是很守信用的人，不必担心。大哥，请你给他吧。姐姐，那那地包多吧，别来看呀。啊，哎。刚没来，呃，等下今天都是干嘛呗？你家不？好了。 ခင်ဗျားတို့မှာပါလာတဲ့တိတ္တာတွေရှိတယ်မလားအဲ့ဒါတွေကိုကျွန်တော်သိမ့်ထားမယ်စိတ်ချဘာမှမပြောက်အောင်နော်ကဲသွားပြီးနိုင်ကြဟဲ့ကျမဲဒီကောင်တွေတစ်တာယူတော့သိမသိဘူးမတော်တဆများတစ်တာတွေကအဲ့ဒါကြောင့်အကိုကြီးတို့ခက်တာပေါ့ဒီလက်ထိတ်ကြီးတွေထည့်ယူမလားမနဲ့ဆိုတာ哦ကဲ မတော်တဆတစ်တာဖွင့်နေတွေ့သွားမနဲ့လုံးလေအတန်နေစမ်းမအမယာမိစဉ်ကြိကကြတာပေါ့ကဲလေဒါဖြစ်နေပြီးတာပဲဟေးစောစောတုန်းကဟိုဘက်ထွက်သွားတဲ့ပေါက်ကနင်းနဲ့ဘာတော်တယ်လဲနင်းကိုလားအော်အဲမင်းကကြားလားဟမ် ပေါ့ပေါ့မတယောက်ကဘယ်သွားလဲဟမ်ငါမင်းနေတာကြားသလားအဖြေစမ်းမအောင်ဘယ်သွားသလဲကြောစမ်းအာမရှိဘူးလေမရှိဘူးဒီမဲ့နေအပြိုလားဟုတ်လားဟမ်နေကြည့်ရတာတော့အပြိုနဲ့တူတယ်အော်နေပြိုဆိုရင်နေအောင်ငါကြိုက်တယ်ဟမ်အော်တယောက်မှကလည်းဗမာစကားသာမတတ်ဘူးဆိုနေကြည့်ရတာရှက်တယ်လို့လို့ကြောက်တယ်လို့နဲ့ ဒီမှာထောင်ထဲမှာငါပါးလေးတွေကလည်းနေတော့ပါအော်အဲ့ဒီပါးလေးတွေနှစ်ခုကဒီမှာထောင်ထဲမှာနေကငါချစ်လွတ်လို့ပါအော်အော်နော်နော်ပါနော်တယောက်မှာကလည်းအမအမတယောက်မှာကဲဘယ်နဲ့တော့မ ထားသမ်းပါဦးထားသမ်းပါဦးဗျဟမ်ကျေကျေသူရဲ့ရုပ်ကခမည်းတော်တတ်သက်မဲ့နောက်နေတာပါခမည်းဘလောက်ပဲရုပ်ဖြစ်ဖြစ်ပလိတ်အနတ်ဆိုတာလေဝရမ်းဖြစ်ရလေသိသိတယ်သိသိတယ်သိရဆိုတဲ့အကြောင်းပြတာရွရင်ပြပါလားရှင့်ဘာဖြစ်လို့လူကိုဖက်နာတာလဲဟမ်ဘလောက်ရုပ်ဖြစ်လာလားငါသိတယ်ဆိုပြီးတော့ပေါ့အခုတော့အမလေးဟဲ့ရာဇုံမာကြီးရဲ့ ဥပဒေအပြင်ဘက်ရောက်နေတဲ့ဗျမ်းကြီးပဲဟာ။အိုးဒါတော့တော့ကြမ်းမှာပေါ့။အိုးရှင်ဟာဘလောက်ပဲဝန်ရမ်းကြီးပဲဖြစ်ဖြစ်လေတရားနီလန်းကြတဲ့လူတယောက်ဖြစ်တယ်လို့ကျမကယုံကြည်ထားတာအခုတော့လာကားဖြစ်ပြီပေါ့။ဒါနဲ့မြဗျာဟာကြုတ်ခုအေးခေါ်ကြိုတတ်ပြီးတော့ကိုဝိုင်းဖမ်းဖို့နော်။အာအောင်စရာကောင်းပါလေဗျာ။အိုးဒါရှင်အထင်မှားတာပဲရှင်။အိမ်ကခိုင်းထားတဲ့ဥဖို့စိတ်ကဖေဖေကိုတရင်ပို့လို့ရှင်ကိုလာဖမ်းညံတာ။တကယ်ပါ။ အမလေးအမဘာမှမသိဘူးတကယ်ပါခုလက်ကျုပ်ကိုဖမ်းရအောင်လာတာမလားဟမ်ဒီမှာကိုမြတယ်ရှင်ဆွဆွဲတာကျမခံမယ်ကဲကျမမှအချိန်မရှိတော့ဘူးရှင်တို့လက်ထဲရောက်နေပဲတတ်ချင်နဲ့တတ်ပြစ်လိုက်လေကဲပါဗျာစိတ်မရှိပါနဲ့ကျုပ်ကစနေတာပါခင်စိန်တိသွားရင်ဒုက္ခတွေရောက်ကုန်မှာမဓမ္မမနေ့ကိုရွာထိတ်ကိုလိုက်ဖို့ကျွန်တော်စီစဉ်ထားပြီးပြီကျုပ်အမေကိုပြုစုတဲ့ပြုစုတဲ့ကျေးဇူးကိုလည်းကျုပ်မမေ့ပါဘူးနော် ကဲစိတ်အေးလဲနေနေခဲ့ပြီတော့ဟုတ်ကဲ့ဟုတ်ကဲ့အော်ဟိုဒီမှာကိုမြရတယ်နော်ခဏနေပါအောင်ရှင်ခဏဘာလို့ဟိုကျမလေဟိုရှင်ပုံစိတ်ကောင်းစေတနာကောင်းနဲ့ကြိုးစားခဲ့တာတွေဟိုအလကားဖြစ်ရတော့မှလားလို့ဟိုပြီးတော့လေလေလူငင်းချမ်းသာဝင်ပေးထားတဲ့စာရွက်တွေကလေအစိုးရကနေရအနှံ့ကျဲထားတဲ့ဥစ္စာနော်ဟိုနေနေစမ်းပါဦးမရှင်ကျုပ်ကဘာဖြစ်လို့ဒီလောက်တောင် view ဆိုင်နေရတာလဲဟမ် ဟိုကိုမြပြင်အမပေါ်ဘယ်လိုထင်လဲရင်ကျုပ်ကတော့ silent မှတ်တာပဲပြောတတ်တယ်ကျုပ်ထင်တာကတော့ဟုတ်ကဲ့ဟောဒီလူအော် ဟမ်ဘာညင်းအောင်လဲဟမ်ပိတ်ချတဲ့တရုတ်တွေရောင်ဆောင်ပြီးလာတဲ့ပလိတ်တွေစုံတောက်တွေကိုရှင်ခေါ်လာတယ်ဟုတ်လားဟမ်မလေးနဲ့တော့ပြေးသွားမယ်ကျုပ်ကျုပ်နီနီတော့ကျုပ်ကျုပ်လို့ပါမဟုတ်စေနဲ့ဘာလဲอืมลงเลยอ่ะตื่นลงหมดเลยจิตซะကိုမြနေလေအခုမရှိတော့ဘူးချမ်းသာပြီပလိတ်စုပ်စုံတောက်စုပ်တွေကိုရွာထိတ်ထိတ်လိုက်ပေါ်နေပြီ အကျိုးဆောင်ကြီးလေကဲတကြီးဒီမှာနေရာဓာတ်ထက်ဟောဒီခင်စိတ်ကြည်စံကိုပိုကြောက်တဲ့နဲ့ဆိုတာဘယ်ဘဝရောက်ရောက်တတိယနေပြီတော့ဟေးအဲ့ဒါမှတ်ထားကြကဲအားလုံးငါနဲ့လိုက်ခဲ့ကြဒီကောင်တွေကိုလိုက်ဖို့ချိန်မီခဲ့တယ်ခင်စိန်ဒီနေ့ တရင်ရှင်းရမယ်နေဟဲ့ကိုမြတ်လေးကိုမြတ်လေးရှင်ကိုကျမတောင်ကိုးပေါ်ကနေခဏနဲ့ချိန်ထားလိုက်ရှင်ပြန်လာတာလားရှင်ကိုကျမခွလွတ်တယ်ကျမအားလုံးကိုလည်းဆက်လို့ရတယ် င်စိတ်စီကိုပြန်လာပါကိုမြတ်ရဲ့ကိုမြတ်ဒီမရှိရင်သင်စိတ်နဲ့လောကကြီးထဲမှာမနေကြတော့ဘူးပြန်လာကြပါပြန်လာကြပါကိုမြတ်ရဲ့သင်စိတ်တောင်းပါပါလေမဖြစ်နိုင်တော့ဘူးမဟုတ်စေကျဆုံးပြပြီးပြီခင်ဗျားကြောက်ကိုပြစ်တတ်ချင်တယ်ဆိုရင်လည်းပြစ်တတ်နိုင်တယ် ကျုပ်ခမရုံးနဲ့အတူတူမနေနိုင်တော့ဘူးဟဲ့မဒီဘက်ကပြန်လာနဲ့ဆက်သွားဆက်သွားအော်ကျင်ကဒီလိုလားလူမိုက်ကရဲ့မြက်ဖုံးမွေးပေါ်ကိုဈဉဏ်ရှောက်လာတယ်ကြားခင်းစိတ်မရှင့်ကြမှာမိမအိန္ဒိယကြက်ခဲမိတဲ့ခင်းစိတ်ဒီမှာ ဖို့ရှင်မထားဘူးသိလားခင်းစိတ်အကြောင်းသိစေရမယ်ဟဲ့ကောင်လို့မင်းတို့ကငါအမိပြီးတယ်သူကအတင်ရရအရှင်ရရငါလိုချင်တယ်အိုးဟဲ့ဟဲ့ဟဲ့ဟဲ့ကောင်လို့နေနေနေကြအောင်မင်းတို့ငါကပြစ်ဟိုမှာပြစ်ကြဟဲ့ဟောတဏ္ဍာန်ကြီးကြားတယ် ကျုပ်တို့အစိုးရတက်ကဝိုင်းထားပြီးမခင်စိတ်ဒီလိုကြည့်နေလို့မဖြစ်ဘူးဗျအေးဟုတ်တယ်တတိရှိတယ်လို့ခုကနိုင်ရဲ့မင်းတို့အသက်တွေကိုထများရင်မင်းတို့ရှောင်သွားနိုင်ရဲ့ကဲကိုကြကိုကြ ကြောက်စင်းလူရုပ်ပွားကိုတော်တဆူရှိမှဝတ်ပြုရင်သွေးတွေနဲ့လဲပြီးနေမျောနေပါလားဟမ်သူ့ဘေးမှာလေမိမကင်ပစ္စတိုတလက်အိုးရာဇဝေဘေးပြေးမလို့ဘူးဆိုတာမသိလေရောသလားမခင်စေရဲ့ငါပြစ်လိုက်တဲ့ကြည်စံတောင်းဟာသူ့ပေါင်ကိုတည်တည်ချာချာမှန်သွားတာပါလားအိုး တွေးလွန်ပြီးလေမျောနေတာများလားမသိဘူးကြည်စမ်းနေမဘယ်လူလဲရာဇဝတ်အုံမလေးရှင် တွေထွက်သွားလို့ကိုမြဒီအသေးကလေးအစိတ်စိတ်အမွာမွာကွဲသွားပါဦးမေရှင်ဒီမှာမင်းကလေးငါဒီဘဝကိုဘယ်လိုရောက်လာတယ်ဆိုတာကိုတော့မင်းကိုအကျယ်ချက်မပြောချင်တော့ဘဝနာစရာအကြောင်းအမျိုးမျိုးကြောင့်ပဲဖြစ်လာတယ်လို့ မင်းနားလေထားဒီမှာပျော်မင်းဟာအမျိုးသမီးရဲ့အရာရှိတယောက်ဖြစ်တဲ့အတွက်ငါရဲ့ပထမရန်သူအေးပြီးတော့လူတက်တန်းကစားနေခဲ့တဲ့ငါလူမိမချမ်းကြီးတယောက်ရဲ့အပင်လူမှာ ဖြစ်ဘူးတဲ့အချင်းနဲ့ငါအချစ်တဲ့ကိုညာဒီရဲ့အချစ်ကိုလွတ်ယူသွားနိုင်တဲ့ဒုတိယရန်လူလည်းဖြစ်တယ်ရှင်ဒီမှာမင်းကလေးပြောပါရော့ငါကိုနဲ့မကွာအမြဲတမ်းဆွဲလာခဲ့တဲ့ ခဲကြိုးလေးကိုမင်းယူယူထားပါမင်းပြီးတော့ဟောဒီဆောင်းတန်းအတိုင်းပြန်ဆင်းသွား အဲ့ဒီငါပေးထားတဲ့စဖဲကျိုးဟာမင်းနဲ့ကိုမြတ်တည်းရဲ့မင်္ဂလာလက်ဖွဲ့ဖြစ်မုတ်ဆိုးတပိုင်းမိမယိုင်းကြီးကြာခင်သိငါပေးလိုက်တာလို့သူ သမီးဘာမှမဖြစ်ဘူးနော်အမမင်းဘာမှမဖြစ်ဘူးနော်အမဘာမှမဖြစ်ဘူးနော်စစ်ပူလေးရတာကွာစစ်မောင်စစ်ပူလေးရတာအမအမဘာမှမဖြစ်ပါဘူးဖေအမဘာမှမဖြစ်ပါဘူးကိုမြတယ်ရောရောကိုမြတယ်ဓမ္မကိစ္စရဲ့စောကြပါလားဒါနဲ့သူ့ဘုဘယ်မှာလဲဘယ်မှာလဲသူ့ဘု ဖျားရှိရဲ့ခြေစုံရင်းမှာအရာအားလုံးကိုတောင်းပန်ဝင်ချရင်သူ့ဘဝဆိုးကိုအဆုံးတတ်တာဝန်ယူသွားတယ်ကြားခင်စင်ဟာဟုတ်ပါလေဇတ်သိမ့်မလှတဲ့မင်းမြန်ကြီးကြားခင်စင်ရဲ့ ခင်ဗျာဆရာရွှေတုံးပြောင်ရဲ့လွန်ခဲ့တဲ့အနှစ်20ကျော်ကအထူးအောင်မြင်ကြော်ကြားလူကြိုက်များခဲ့တဲ့သားဘူအောင်ရဲ့ရုပ်ရှင်ဇာကားကိုဂီတစာသူမောင်ကျင်းမောင်ကဘူအောင်ရဲ့တတိယပိုင်းတန်ကြားရုပ်ရှင်ပြဿနာဖြစ်အကယ်ဒမီကောလိပ်ရှင်နေဝင်အကယ်ဒမီစိုးရွှေအကယ်ဒမီတင်တင်တွဲ့ထပ်ဆင့်အကယ်ဒမီအေးအသင်းရုပ်ရှင်မင်းသမီးကျော်မြင့်မြင့်ခိုင်20ရာစုပါရမီရှင်စွဲစုံအမှုပညာရှင်ပကြီးလေးဝင်း ရုပ်ရှင်တရုပ်ဆောင်နေဆိုးရုပ်ရှင်တရုပ်ဆောင်ဝင်းမြင့်နဲ့ကျေးမုံအင်အားစုများဖြစ်ကြတဲ့တေးရန်ရှင်မောင်မင်းရတေးရန်ရှင်ချစ်မိုးဆွေတီဘောတေးရန်ရှင်ကျော်ဝဲအောင်တေးရန်ရှင်ဆွေခဲကြည်တွင်တေးရန်ရှင်ပန်တရာခင်တန်းလင်းရုပ်ရှင်တရုပ်ဆောင်ဟာတပညာရှင်အင်းအားတို့ကပါဝင်တရုပ်ဆောင်ထားကြပါတယ်နောက်ခံတေးသခြင်းများကိုတော့စတီဒီယိုဆိုကျော်ကိုက်စာစတီဒီယိုနဲ့ရေဒီယိုဆိုကျော်ထေးထေးမြင့် တေရန်ရှင်ခင်မောင်ကြီးရုပ်ရှင်မင်းသားစိုးရွှေခေတ္တရာတမချိုတို့ကဂီတမှုစန္ဒယငွေဆိုခေပေါ်တေဂီတမြမဆိုင်ပညာရှင် စိန်မြင့်ခိုင်တို့နဲ့တွဲဖက်ပြီးဒီဆိုပေးထားကြပါတယ်အတန်များကိုတော့အေဝါဥဆန်နဲ့အေဝါကိုခင်ဦးတို့ဘွဲကမဟာမြေစတူဒီယိုမှာအတန်ဖမ်းယူပေးထားကြပြီးရတနာတွန်းတေးတံတွင်ပြည်မြို့အတွက်ကိုတန်းလွင်စပယ်ဦးတေးတံတွင်က တာဝန်ယူထုတ်လုပ်ဖြန့်ချီပါကြောင်းချစ်တော်တာရှင်အပေါင်းတို့ခမညာ